မန်စစ်တီ10ပါးတဲ့ကခုနှစ်ခုမြောက်ဝိသိကိစ္စအကြောင်းကိုဣတောကိလ105ပါးပူတွဲပြီးတော့ပြောသွားပါတယ်ဒီလိုထည့်သွင်းပြီးတော့ပြောရတာတော့တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာသမဏအရေးကြီးလို့ပြောရပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားပေါ်မှာပဲဖြစ်ဖြစ် ရိယပฏิပတ်တရားကိုမှာပဲဖြစ်ဖြစ်ကိလေသာငြိမ်းတဲ့အရိယတန်ဃာတို့ပေါ်မှာပဲဖြစ်ဖြစ်သီလသမာဓိပညာခေါ်တဲ့အကျင့်သိက္ခာကိုပေါ်မှာပဲဖြစ်ဖြစ်ဒီနည်းနဲ့တရားကျင့်ပေါ်ကျင့်တဲ့တပ္ပရမစာရီသတင်းသုံးပေါ်ဒီပေါ်မှာပဲဖြစ်ဖြစ်ယုံမှားမှုတွေမြေဒေါသတွေဖြစ်နေလို့ရှိရင်ထူတော်တဲ့ခလုတော်တဲ့ခီးတော်တဲ့ပုဂ္ဂိုလ်ဟာမြဲတမ်းအဲ့ဒါတွေနဲ့ထိပါပြီးတော့စိတ်မှာ အဲကိုယ်မှာဒဏ်ရာနာရီရရှိပြီးရှိခီးမဆက်လို့တော့ဘူးဒါလိုပဲယူမတန်တရားတွေဖြစ်နေပဲဒေါလာတွေဖြစ်နေပဲဆိုရင်စိတ်မှာစူးစူးတယ်လို့စိတ်ခလုတ်တိုက်တယ်လို့ပေါ့လေတရားခီးမရောက်တော့ဘူးအဲ့ဒီလိုမျိုးဖြစ်စေခြင်းနဲ့စေနာနဲ့ဘုန်းကြီးကနေရာထည့်သွင်းပြီးတော့ပြောပါတယ်ဒီတော့ဥစ္စကိစ္စတွေလည်းပဲသိဏ္ဍမယကင်း တရားကျင့်ဖို့ကျင့်တဲ့ဒီပုံမှာလည်းပဲမြေဒေါသတွေကျင်းရင်ထူးထူးခြားခြားကြီးစိတ်ဟာကြည်လင်းလာတယ်။ဟုတ်တယ်လေယမတန်တရားတွေကျင်းလာတော့ထူးခြားခြားကြီးစိတ်တွေကြည်လင်းလာမှာပေါ့။အဲဒီလိုကြည်လင်းလာတဲ့အခါမှာတရားအထုတ်လို့တဲ့အထုတ်ဖို့ပေါ့လေအစအထုတ်ဖို့อืมစီလေးညွတ်လာတယ်အာရမဓာတုဆိုတာပေါ့လေ အစာပြုအထုတ်မှုဆိုတာအမဓာတုစိတ်ကလေးညွတ်လာတယ်ပြီးတော့အစဉ်တိုးပြီးတော့အထုတ်ဖို့ဒါလည်းပဲစိတ်ကလေးညွတ်လာတယ်အစဉ်စဉ်တိုးပြီးတော့ဆွဆွမြဲမြဲကိုယ်နဲ့တငငယ်ကွယ်ပဲနေဖို့စွန်းစားအထုတ်လာဖို့စိတ်ကလေးညွတ်လာတယ်အဲ့ဒါအကျိုးရှိတယ်တတ္တတရားဖြစ်လာတော့စိတ်ဟာကြည်လင်းလာတယ်ဆိုတာ လောကီဥမာအပြင်ပြောရလို့ရှိရင်ဘုန်းကြီးတို့နောက်ကျနေတဲ့ရေတဲ့ကြည်လင်စေတတ်တဲ့ဓာတ်တစ်မျိုးမျိုးပေါ့လေကြောက်ရှင်လိုပါလို့ပေါ့လေအဲ့ဒီဓာတ်တစ်မျိုးမျိုးထည့်လိုက်လို့ရှိရင်အနေဒီထိုင်ပြီးတော့ဒီဟာကြည်တက်လာတာပဲအဲ့ဒီလိုဓာတ်ရေထဲမှာမရောက်သေးရင်တော့လှုပ်ရှားပြီးတော့ရေရာလက္ခဏာနောက်နေတာပဲအဲ့ဒီဓာတ်ရေထဲရောက်သွားတာနဲ့အနေဒီထိုင်ပြီးတော့ ရှိရရှိသွားတာပဲဒါလိုပဲယတိယတန်ခါယရဏသုံးပါးရဲ့ဂုဏ်ရှိမိကျင့်သုံးရတဲ့တရားရဲ့ဂုဏ်ကြီးတွေမတည်သေးဘူးဆိုလို့ရှိရင်ယုံကြည်မှုကမဖြစ်သေးတော့စိတ်အစဉ်ဟာနောက်ကျနေပါတယ်ဒီတော့တစ်ဆင့်စကားပဲဖြစ်ဖြစ်စာပေလေ့လာလည်းပဲဖြစ်ဖြစ်တရားကြီးကျမ်းလာလည်းပဲဖြစ်ဖြစ်ပေါ့လေဖတ်တာတရားကြီးတွေဖြစ်သွားရင်စိတ်အစဉ် အဲ့ဒါတရားဝင်သွားတော့နောက်ကြည့်တဲ့ဓာတ်ကြီးကင်းပြီးတော့စီလင်းလာတယ်အဲ့ဒီသဘောမျိုးပါပဲအဲမလို့စိတ်ကိုပထမကြည်လင်စေဖို့ရအခြေခံတတ္တတရားလေးရှိနေဖို့အသိအရေးကြီးပါတယ်အဲ့ဒါလည်းစိတ်ကတတ္တဝင်လို့ကြည်လင်ရင်ခုနသောသောဘင်းကပြောခဲ့တဲ့အတိုင်းစပြိုးကျိုးပါအထုံမှုတစ်စင်တိုးကျိုးပါအထုံမှု စဉ်စဉ်တိုးပြီးတော့နောက်ဆုံးပတ်နိုင်ရောက်တဲ့ဒီကျိုးပါအထုအထုလို့တဲ့ဆန္ဒဟာထူးထူးခြားခြားကြီးကျင့်ကြလာတယ်စိတ်ဖို့တန်တာတတ္တာဖြစ်မှာဆန္ဒရဖြစ်တတ္တာမရှိရင်ဆန္ဒမရှိဘူးအဲဒီဆန္ဒပူဇီကောင်းဆောင်ပြုပြီးတော့အကြည့်မှုပြုပြီးတော့အထုတဲ့အပိုင်ရောက်လာရင်တတိတမာရီကလည်းဖြစ်လာတော့တာပဲအထုတဲ့ကာလမှာလည်း စိတ်ဓာတ်ကလည်းပဲခိုင်မာတယ်ဒီခိုင်မာတဲ့စိတ်ဓာတ်ကိုအကြောင်းပြုပြီးတော့ပေါ့လေအာဟုကုပြုပြီးတော့အားထုတ်လို့ရှိရင်လည်းပဲတတိသမารီကြီးဖြစ်လာနိုင်တယ်။တစ်ခါတစ်ခါမှာဝိရိယရှိတဲ့ပုဂ္ဂိုလ်မှာဘယ်အရာမျိုးဆိုကြည့်နိုင်တာပဲဆိုပြီးတော့ကိုလုံးလဝိရိယအားကိုနဲ့လုံးလဝိရိယကုသိကောင်းမှုဆောင်ပြုပြီးတော့အားထုတ်ရလို့ရှိရင်သမာဓိပညာတွေဖြစ်လာတယ်။အဲတတိသမารီကြီးဖြစ်လာနိုင်တယ်။ဒါတော့အရာရာမှာ ထက်မြက်တဲ့ဉာဏ်အာဟုတခုပြုပြီးတော့အထုပြန်လို့ရှိရင်တမာတိပညာတွေဖြစ်လာနိုင်တယ်။နောက်တရားမှတစ်ဆင့်ဆက်ပြီးတော့ဥပဒနာအခြေခံအစားပြီးတော့အစဉ်စဉ်စစ်စစ်ဖြစ်သွားနိုင်တယ်။အဲ့ဒီတရားလေးမျိုးကိုသူ့နေရာနဲ့သူဦးစီးကောင်းဆောင်အဓိပတိပြုပြီးတော့အကျေမှုပြုပြီးတော့အထုတဲ့ယောဂီပုဂ္ဂိုလ်မှာတရားရရပါစေဆိုတဲ့အိဋ္ဌာမျိုးလိုအင်မျိုးပေါ့လေ။ မရှိရမယ်လို့တရားသူကြီးအလိုလိုဖြစ်လာနိုင်တယ်ကျန်ကဒီတိုင်းပြထားပါတယ် Is any of these four factors of sincerity and commitment တရားပေါ်မှာအိတ်ချာမရှိရမယ်လို့တရားသူအလိုလိုရနိုင်တယ်ဆိုတဲ့အကြောင်းနဲ့စပြီးမြတ်စွာဘုရားကလက်လှမ်းပြီးအများနာလည်နိုင်လောက်တဲ့မွေးမြူရေးဥပမာလေးပေးထားပါတယ်အဲဒီဥပမာလေးအကြောင်းထည့်သွင်းပြီးတော့ပြောပါမယ် ဥပမာပြထားပုံကတော့ရှင်းမကြီးတဲ့ကောင်ဟာတဲ့ရှင်းဥတွေပေါ့ဒီရှင်းဥဆယ်ဥစသည်ဥထားတယ်ဥသာထားပြီးတော့အဲ့ဒီဥတွေကစိတ်သားလေးတွေပေါက်လာပါစေလို့ဘယ်လောက်ပဲညှို့နေနေမယ်လို့ရှင်းဥတွေကစိတ်သားလေးတွေပေါက်မလာနိုင်ပါဘူးတဲ့တဖြည်းဖြည်းသာကျုပ်ဟာအပူရိတန်နေဖြာတီပါရှိပြီးတော့ပောက်ပွဲပုတ်သွားနိုင်တဲ့အနေမျိုးရောက်နိုင်ပါတယ် သူဥထားတဲ့စေဝတွေပေါ်မှာသူဆောင်ရမယ်ကိစ္စ၃ရပ်ပေါ့လေအဲ့ဒါကိုမှန်မှန်ဆောင်ရနေလို့ရှိရင်စေဝလည်းပဲမပုတ်ဘူးတဲ့ဒါတော့စေဝတွေကအဆူတွေလည်းပဲတဖြည်းဖြည်းခန်းချောက်သွားနိုင်တယ်တဲ့စေဝကုန်လည်းပဲတဖြည်းဖြည်းပါပြီးတော့နောက်ဆုံးသတင်းသုံးပါပြည့်တဲ့အခါမှာစိတ်ပေါ်လေးနှုတ်ပြီးခြေတဲ့စတွေကိုရင်းကျက်ပြီးတော့ဆန်းရတာပါနဲ့ပေါက်လာနိုင်ပါတယ်တဲ့ သူပြုလို့ရမယ်ကိစ္စ၃ရပ်ကတော့ကျဲဥပေါ်မှာနီလမ်းမှန်စွာဝုတ်ပေးဖို့ကတခုပြီးတော့ကျဲအငွေ့ပေးဖို့ကတခုနဲ့ကျဲအနံ့ပေးဖို့ကတခုပါအဲ့ဒီ၃မျိုးပါပဲအဲ့ဒီ၃မျိုးတည်းကလူရင်းကတော့နီလမ်းမှန်စွာဝုတ်ပေးဖို့ကလူရင်းပါပဲသူ့အမွေးတွေကိုဖွာပြီးတော့အတောင်ကြီးနဲ့ပေါ့လေကျဲဥပေါ်မှာ ရှင်ကအဝေးဒါမခံရအောင်ဒီကထိပါဖို့ဒီမရှိရအောင်ဆိုပြီးတော့ပို့ပေးဖို့ကလိုရင်းပါပဲ။မှန်မှန်ဝတ်ပေးခြင်းအားဖြင့်စိတ်ဥမာကသူ့ရဲ့အငွေ့ရပြီးတော့ပုံမသွားဘူး။အဲ့ဒီအပုပ်ကိုပထမဆုံးကာကွယ်လိုက်တာပဲ။ဒီလိုနိလမစွာအမြဲဝတ်ပေးခြင်းဟာစိတ်ဥမပုံချင်းရဲ့အကြောင်းပဲ။ဒါတော့သူ့ကိုယ်ကအပူငွေ့ရရနေတော့ ကျုပ်ထဲမှာရှိတဲ့အဆူတက်ကလေးတွေဟာတနေ့တဲ့တနေ့6666လာတော့တာပဲတစ်ချိန်နဲ့တစ်ချိန်66လာတော့တာပဲအဲဒီလိုတတရင်ကနှစ်တရင်စသည်ဖြစ်လာလို့ရှိရင်ကျုပ်ကွန်ကလည်းပဲသူ့ကိုယ်နဲ့ကိုယ့်ရဲ့အပူငွေးနဲ့ဖြစ်ရတော့တဖြည်းဖြည်းပါပါပါပါလာတယ်နောက်ထဲကစက်သားလေးဟာခြေသေးလေးတွေလည်းပဲရင့်လာတယ်နှုတ်သေးလေးတွေလည်းတဖြည်းဖြည်းရင့်လာတယ် ဥပမာလည်းပဲပါနေတော့အပြင်ကအယောင်ဟာအတွင်းဝင်တော့စိတ်ကလေးတွေမှာလင်းလာတာလင်းလာတော့အထဲထဲမှာကြင်းကြကြနေရတော့သုံးသင်းပြည့်တဲ့အခါမှလေသူတို့ကလည်းပဲလှူရှားနေအားလည်းရှိလာပြီဒီတော့အပြင်ထွက်လို့ရေးနေပေါ့လေအားကရှိလာတော့လှူသီးလေးနဲ့လည်းပေါက်ခြေတော်ကလေးနဲ့လည်းကန်လိုက်တဲ့အခါကျတော့အဖြည်းဖြည်းကျက်ဥကကွဲပြီးတော့စိတ်ကလေးတွေပေါက်လာတယ်ဥပမာနဲ့ဝမေးရ မိကြည့်ကြတော့ပေါ့လေဒီမှာကျမကြီးဥပ္ပောမှာဝတ်နေတာနဲ့ယောဂီဟာကိုယ်ရဲ့စိုက်ပြီးတော့ပေါ်ရပေါ်ရလေးပေါ်သေးလိုက်ပြီးတော့အတ္တဘလုံးလာဝရိယနဲ့ပေါ့လေအပူငွေ့နဲ့ပြင်းပြထန်လာပေါ့လေစတင်အထုတ်တာနဲ့တူတယ်ထိုင်ပြီးတော့ခါထိုင်တဲ့ခါပဲဖြစ်ဖြစ်၊မြင်လျှောက်တဲ့ခါပဲဖြစ်ဖြစ် ဒီတော့အခြားအထူးဒီအမူအရာတွေကိုဖြစ်ဖြစ်ပေါ့လေပေါ်ရပေါ်ရလေးတွေကိုပေါ်ဆက်လိုက်ပြီးတော့မလွတ်တမ်းဆွေးမြဲစွာရှိနိုင်ရေးအတွက်တစေကြောင့်ရထားပြီးတော့စိတ်ရှင်ဟာအာတဘခေါ်တဲ့လုံလဝေးရအငွေ့အငွေ့တအပူရရနေတယ်ခုနကျမကြီးဟာဥပမာနီလာကြသွားပေါ့လေဝတ်ပေးနေတော့သူ့ရဲ့ကိုငွေ့ကကျိတ်ဝေရောက်နေတော့ အပြင်ကစီပါတဲ့ဓာတ်လည်းပဲကာကွယ်ပြီးသားဖြစ်သွားတယ်။အပြင်ကအပွေးဓာတ်ကြောင့်လည်းပဲကျဲဥကဖို့ပြီးတော့ဆံကြောင်လည်းဖြစ်မသွားတော့ဘူး။ဒါလိုပဲအမြဲတမ်းအပူဓာတ်ပေးနေတော့စိတ်အစဉ်မှာမကောင်းတဲ့အပုတ်တက်ကြီးစိတ်အပုတ်တက်ကြီးမဝင်တော့ဘူး။စိတ်ကလေးဟာပန့်နေရှင်းနေတယ်ပေါ့။အဲ့ဒီကျမကြီးစိတ်ဓာတ်မျိုးနဲ့တသားတည်းရှိတဲ့ယောဂီဘယ်နှယောက်လောက်ရှိမလဲဆိုတော့ဒါကိုယ့်အကူတွေ့ကြည့်ပါလိမ့် ကျမကြီးဟာရေတော့ပဲဒီမှာဝတ်နေတာနည်းနည်းလေးမှဟိုလက်လို့မရဘူးတော့အစာငတ်ရေငတ်ပြီးတော့အစီကြီးကြီးတွေလည်းပဲအောက်ထားရတာပါဒီမှာအတော့အတော့ဝတိခံပြီးတော့သဘောရတာပါဒီလိုပြောတဲ့အတွက်အစာငတ်ရေငတ်မစီကြီးကြီးတွေမဆိုဘဲနဲ့ဆင်းရဲခံပြီးတော့အထုတ်မယ်လို့တော့ဆိုလိုတာမဟုတ်ပါဘူးတန်တန်မြတ်တိခန့်စိတ်ထားဖို့ဆိုတာကိုပြောလိုတာပါပဲ ကျမကြီးကဘလောက်သိခံစိတ်ရှိတယ်ဆိုတာအဲ့ဒါလေးပြောချင်တာပါအဲ့ဒီအဲ့ဒီကျမကြီးမှာရှိတဲ့သိခံစိတ်မျိုးပေါ့လေနမူနာယူစေခြင်းနဲ့အမြင်နဲ့ပြောတာပါကျမကြီးဟာချက်တင်းပေါ်မှာတက်ပြီးတော့တောင်းလောက်ဝဲလိုက်တနင်္လာနေ့လောက်ပြီးပြန်ဆင်းလိုက်နောက်တစ်ခါပြန်ဝဲလိုက်ပြန်ဆင်းလိုက်ဆိုလို့ရှိရင်သူ့ရဲ့ငွေဟာတစ်ဆက်တည်းရမှာအနံလဲရမှာမဟုတ်ဘူးဒါလိုပဲယောဂီကလည်းတောင်းလောက်ထိုင်လိုက်ကျွေးလိုက်ကျင်းလိုက်ကြောင်းလိုက်တော်ကြလေးထားလိုက် ပညာလည်းဟောတိပတိမကျောက်အခြားအထူးတူမူရာလည်းပဲအထူးကြောင့်ရထားပြီးတော့အပူလိုချင်းအာမထုတ်ဘူးဆိုရင်စိတ်ဆင်မှာအတ္တပလုံးလဝရိယအပူငွေ့မဝင်တော့ဘယ်လိုနေမလဲဆိုတာကိုလေစဉ်းစားကြည့်ပါခုနကျဲ့ဘူးဆန်ချောင်လိုကျဲ့ဘူးပုတ်လိုပဲစိတ်တွေလည်းပဲဆန်ချောင်ဖြစ်ကုန်မှာပဲစိတ်တွေလည်းပဲကိစ္စဝင်ပြီးတော့အပုံဆွေးတွေဖြစ်နေရရှိတယ်ကျမကြီးကောင်းကောင်းဝေပြီးတော့အငွေ့မပေးတတ်ရင်ကျဲ့ဘူးဆန်ချောင် စိတ်ဝိတွေကတန်တေပြက်ပြီးတော့စိတ်ဝိဆံကြောင်ရှိသလိုထို့အတူပဲယောဂီရလည်းပဲအတ္တမလုံးလဝိရိယအဆက်ပြတ်ပြီးဆိုရင်တော့ငကိုကအစာပြုတ်တဲ့ဥပဒနာမျိုးဟာပြတ်တော်တာပဲယောဂီလည်းပဲစိတ်ယောဂီဆံကြောင်ဖြစ်တော်တာပဲလုံးလဝိရိယတန်တာနဲ့အမြဲတည်းကြောင်းရထားပြီးတော့ဆဲမြဲစွာရှိတော့ရှိအောင်မှာစိတ်ကလေးစိုက်ကြနေရင်အဲဒီခိုက်တာမှာဘယ်လောက်ပဲ တာယာနှစ်သက်စရာအာယုံနဲ့တွေ့တွေ့တာယာမှုတဏအစိုးတတ်လျှောက်သွားတယ်တစ်ချက်မှတစ်ချက်လျှောက်သွားတာပဲပြီးတော့မိမိကိုယ်ကိုပြန်ပြီးတော့ကြည့်တဲ့အခါမျိုးမှာလည်းပဲတာယာပွဲအနေနဲ့မမြင်တော့မိမိကိုယ်ပေါ်မှာလည်းပဲတာယာမှုတဏအစေးရလျှောက်တယ်မိမိမှာတပါအခြားပုဂ္ဂိုလ်ပေါ်မှာကြည့်လို့ရှိရင်လည်းဒီတိုင်းပဲတာယာမှုတဏလျှောက်တာပဲ အစာလည်းပဲတိုင်းတိုင်းတာတာနဲ့စားတော့အစာနဲ့ပတ်သက်ပြီးတော့လည်းပဲဘာမှသူ့မှာမထိခိုက်ဘူးအဲ့ဒါတွေကလွတ်သွားတာအဲတော့ကျင့်တွေကအသေးလေးတွေအစုတက်ကလေးတွေဟာကျမကောင်းဝတ်ပြီးလို့ရှိရင်တစ်သေးသေး၆တလို့ထို့သူပဲမရှိမှလို့ရှိရင်ကာမဂုဏ်နဲ့စတဲ့တဏှာတွေမိမိနဲ့စတဲ့တဏှာတွေသူတစ်ပါးနဲ့စတဲ့တဏှာတွေပေါ့အစားအသောက်နဲ့ပတ်သက်တဲ့တဏှာတွေအဲ့ဒါတွေတစ်သေးသေး၆တော့တာပဲ။ ပြီးတော့ဒီလိုအထုတ်နေတာလဲရှင်ရခသိငြိမ်းတဲ့နိဗ္ဗာန်ကိုဥတည်ပြီးတော့အထုတ်နေတာဖြစ်တော့မပြောပလောက်တဲ့လောကီချမ်းသာလေးလည်းပဲမမျှော်တော့ဒီနည်းနဲ့ပဲစေတဝိနိဗ္ဗာန်တရားတွေရဲ့အနှောင်အဖွဲ့မခံရဘဲနဲ့တစ်ချက်မှတစ်ချက်လွတ်နေတာဆယ်ချက်မှဆယ်ချက်လွတ်နေတာတမနစ်မှတမနစ်လွတ်နေတဏှာကြီးမှတဏှာကြီးလွတ်နေတာပဲကွာသူရဲ့အနှောင်အဖွဲ့မခံရတာဒါကိုယ်လေးနဲ့ရှင်းကြည့်ပါလေအမှန်ရှင်းပါလား ကုရတတိသမာဓိအားကောင်းလာတော့စိတ်မှာကအငွေ့အထုံလေးထူးခြားခြားဖြစ်လာပြီတရားအနတ်ကောင်းတဲ့သင်္ကြန်တဲ့အနတ်လည်းပဲရလာပြီကောင်းတဲ့အငွေ့တလည်းပဲရလာပြီအဲ့ဒီခါမှာယုံနာကွဲစီသွားယုံနာကွဲစီသွားလို့ရှိရင်မသိတဲ့အဝိဇ္ဇာဥက္ကဟာတိလိုက်တော့နည်းနည်းတော့ပါသွားတာပေါ့ခုနကျမကြီးကိုကထွက်တဲ့အပူငွေ့ကြောင့် ကျက်ကူကပါသွားတယ်လို့ပြောတယ်မှာအပူဝိတိနေကျက်ကူပါသွားတယ်ကျက်ကူကပါတယ်လို့ပဲတိသွားတော့မတိဥကွန်နည်းနည်းပါသွားတာပေါ့အဲဒီလိုပဲဆက်လက်ပြီးတော့အတဘလုံးလာဝိရအချိန်နဲ့တတိတမာရီအားကောင်းလာကြလို့ရှိရင်အကြောင်းကျိုးလေးတွေသိလာတယ်အကြောင်းကြောင့်အကျိုးဖြစ်ပုံလေးအဲဒီအကြောင်းကြောင့်အကျိုးဖြစ်ပုံလေးတွေသိလာယူမတန်လေးရည်ကင်းရော အခုလောလောဆယ်ကြောင်းကျိုးဆက်တယ်လို့ဘုရားကလည်းကြောင်းကျိုးတွေရှိခဲ့ပြီ။နောင်လည်းပဲဒီလိုကြောင်းကျိုးတွေရှိအောင်မှာပဲဆိုတာပါလေ။ကောင်းကောင်းကြီးလာတယ်သွားတော့တရားပေါ်စီဥစွာယုံကြည်တယ်။ဘုရားပေါ်လည်းပဲယုံကြည်ပါပြီ။သံဃာပေါ်လည်းယုံကြည်ပါပြီ။လက်တွေ့အားထုတ်တော့တရားရဲ့အကျိုးလေးတွေသိလာတော့မိမိရှင်းပေါ်မှာလည်းပဲယမတန်တရားတွေရှိဘူး။တရင်သုံးပေါ်ကြီးအပေါ်မှာလည်းပဲစိတ်ဆိုးတာတို့ဘာလို့ဒါတွေလည်းပဲကျော်ပါသွားပြီ။အဲတော့ အာထုလို့ဉာဏ်တစ်ဆင့်တက်သွားလို့ရှိရင်ဟောနာမသိမှုအဝိဇ္ဇာဥပ္ပုံလေးတွေကပါပါပါပါပြီးတော့လိုက်သွားတာအဲဒါကိုဆက်လက်ပြီးတော့အာထုနေရင်ကြောင်းကျိုးတဲ့တရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ကွယ်ပြောက်သောမြဲပုံတွေသိလာမယ်မမြဲမှုမသိတဲ့အဝိဇ္ဇာဟာကင်းသွားပြီပါသွားပြီမြဲပုံတွေသိလာမယ်အမတိရဲ့ဝိဇ္ဇာပါသွားကြပြီသူသဘောတိုက်သူဖြစ်ပုံတွေသိလာမယ်ဟောအဝိဇ္ဇာကြီးပါသွားကြပြီ အထူးအားဖြင့်ကြောက်ကြတဲ့တရားတွေပေါ်မှာရိတ်ခလဲပေါ်ရိတ်ခလဲကြောက်ဖတ်တွယ်တွယ်လေးတိလာပြီဆိုလို့ရှိရင်အိုးထူးထူးခြားခြားကြီးကိုပဲအတိညာဏ်ကြီးထက်မြက်လာတယ်အတိညာဏ်ကြီးတန်းလာတယ်စိတ်တွေလည်းပဲထူးထူးခြားခြားကြီးလာတယ်ဝိရိယတွေကလည်းပဲတစ်ဆင့်တစ်ဆင့်ကောင်းလာတော့ဉာဏ်ကလည်းပဲနောက်မထုတ်တော့ဘူးတဖြည်းဖြည်းကလည်းတက်လာတာအမှန်တူးကြတာခုနကျမကြီးနှစ်သတင်းလောက်နှစ်သတင်းသာသာလောက်ဥပ္ပေးတဲ့အခါကျတော့ ကြက်သားလေးတွေဟာနှုတ်သီးလေးတွေခြေသေးလေးတွေပေါ့လေရက်လာတယ်လို့ပေါ့ရက်လာတယ်ဥပမာလည်းပါလာပြီအဲ့ဒီလိုမျိုးပဲအထုတ်လို့ဉာဏ်လေးတွေအစစ်စစ်စစ်စစ်တက်သွားတာနဲ့အမျှပဲတတ္တတရားကလည်းပဲဒီဂရီတက်တယ်လို့ပဲထက်ထက်မြင်းမြင်းနဲ့ဒီလိုလဲတက်လာတာပဲသူချာချာကြီးလောက်ရင့်ကျက်လာတာပဲ နောက်ဥပဒနာဉာဏ်နဲ့ပြည့်ပြည့်စုံလို့နိဒနိဗ္ဗာန်ကိုအရိယမဉ္ဇဘုံဉာဏ်နဲ့မျက်မှောက်ပြုသိသွားပြီဆိုလို့ရှိရင်အဲ့ဒီလိုတတ္တတရားမျိုးဘယ်သူမှဖြစ်ဖြစ်မပြတ်တော့ဘူးဝိရိယတွေလည်းတော်တော်ကောင်းသွားပြီတတိလည်းတော်တော်ကောင်းတမာတိလည်းတော်တော်ကောင်းသွားပြီစိတ်တွေလည်းပဲထူးခြားခြားကြည်လင်ပြီးတော့ယောဂီမှာအလွန်ချမ်းသာတာပေါ့လေအဲ့ဒီချမ်းသာမျိုးရရှိသွားနိုင်တယ်အရိယမဉ္ဇဘုံဉာဏ်နဲ့အနိဒနိဗ္ဗာန်မျက်မှောက်ပြုခဲ့ပါတဲ့အခါမသိတဲ့အဝိဇ္ဇာပေါ့လေ ကုကုဟာတခါတည်းပေါက်ကွဲပြီးတော့ထူးထူးခြားခြားကြီးပေါ့လေတရားဖြစ်လာတယ်လို့ထို့သူအဲဖြစ်လာတယ်လို့ခုနစေသားလေးရတယ်သုံးသိပြည့်တဲ့အခါကျတော့ကုကုကပါပြီးတော့အလင်းရောင်အတွင်းရောက်လာတဲ့အခါကိုယ်ကလည်းပဲရင်းကျင်နေတော့တွန့်ကန်လိုက်တဲ့အခါမှာဥကွဲပြီးတော့စေသားလေးကြီးပေါက်လာတယ်လို့ယောဂီရတယ်ဒီတိုင်းပဲဟွန်းယောဂီအနေနဲ့ဘုရားကိုယုံကြည်တဲ့ပုဂ္ဂိုလ်အနေနဲ့ပေါ့လေဒီမှာ จิตသားလေးတစ်ဖွဲပေါက်လာတာကမှဘုရားရဲ့သဘောကအနေနဲ့ပေါက်လာနေတာပဲจิตသားလေးတွေဟာကျင်းကြကြနေရနေပြီးတော့ပေါက်လာတဲ့ခါကျတော့အလင်းလောင်ကြီးအလင်းရောင်ကြီးလည်းရလိုးလတ်လတ်ဖြစ်ပြီးတော့ပျော်မြုပ်ပြီးတော့ပြေးလိုက်လွှားလိုက်ပေါ့လေသူရဲ့မိခင်ကြီးကျောပေါ်မှာတက်လိုက်မြင်းမြုပ်ပျော်မှုနေတယ်လို့ပေါ့ပြောကြရလည်းပဲတရားထူးခြားခြားဖြစ်လာပြီဆိုလို့ရှိရင်အမှန်တရားရှင်းပြတာစိတ်တွေလည်းထူးခြားခြားဒီခါလည်းကြောင်းလွဲသွားနိုင်တယ် အရှင်လက်လက်ဘဝများကြောင်းသွားကြလို့ထင်ရတာအောင်ပေါ့လေအဲ့ဒါကိုဖြစ်သွားနိုင်တယ်။ဒါအရင်စစ်လိုက်လို့ရှိရင်အေးတရားတွေရပါစီဆိုတော့ညှော်လင့်ချက်မရှိရင်လည်းနီလမ်းမှန်စွာပေါ့လေအားထုတ်လို့ရှိရင်ဖြစ်ပေါ်လာပေါ့ခုနကျမကြီးဟာစိတ်သားလေးတွေပေါက်လာပါစီဆိုတဲ့အိတ်ချာမရှိရင်လည်းကျမကြီးပြည့်ရမယ်လုံလန်းတုံးရကိုပြည့်ရပါလို့လို့ရှိရင်ပုတ်ထောက်ပါတဲ့ရင့်စီလေးရဲ့ ကျဲ့မိဖြူရငါဆိုတဲ့အတိုင်းပေါ့လေကျဲ့ဦးလည်းပဲမပုတ်ရအောင်ထိန်းတယ်ပြီးတော့အရည်တွေလည်းပဲ6ခါအောင်လုပ်တယ်ဥပုံလည်းပါတယ်ပြီးတော့နှုတ်တိခြေသေးလေးလည်းရင့်တယ်တကူလုံးရင့်ပြီးတော့နောက်ဆုံးစစ်သားလေးကိုပေါက်လာတယ်လို့ပေါ့လေယောဂီရတယ်ဒီတိုင်းပါပဲမြဲတာလုံလဝရိယစိုက်နေလို့ရှိရင်စိတ်မပုတ်ဘူးစိတ်အဆန်ချောင်ဘူးနောက်တဏှာအဆူတတ်တွေလည်းလျှောက်တယ်อืมသိလာလို့ရှိရင် အဝိဇ္ဇာဥပ္ပလိလည်းပပလာတယ်နောက်တစ်ဖြည်းဖြည်းစိတ်တက်ကလေးရင်းကျက်တယ်ရင်းကျက်လာပြီးတော့နောက်ထူးခြားခြားဖြစ်သွားတဲ့အနေပိုင်းအဲအနေမျိုးရောက်တော့ပါပါပဲအဲ့ဒီအနေမျိုးရောက်နိုင်တော့တဲ့အထိစူးစမ်းအထောက်နိုင်ကြလို့ကျုပ်ဆံကြောင်လိုပေါ့လေမဖြစ်စေပဲနဲ့တကယ်ပြုပါတဲ့တရားတွေညှိကျက်တဲ့ဒီကျိုးစားပေါ်များအထုတ်နိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီတရားရုပ်သိမ်းလိုက်ပါတယ်